ခန်းကြီး၄အငယ်၁မှ30ယူဒတာကပါရက်ဟေဇယုံကာမိဟုရရှောဘာလာဒီရှောဘာလာတာကယာယယာယတာယဟယဟတာအဟုမဲနှင့်လာဟတ်ဤ၍ကဇောရီတိအမျိုးအနွယ်ဒီဧကံအမျိုးအဖအီတာကရေစရေလဣရှမဣဒဘက်နမဟာဇလီလပေါနိ ကိဒေါအဖပေနွေလဟုရှအဖအေဇာဒီဤသူတို့သည်ဘဲလင်အဖအေဖရတာဥဟုရအမျိုးအနွယ်ဒီတေကောအဖအာရှုရသည်ဟေလနှင့် နာရမည်ရှိသောမယန်းနှစ်ယောက်ရှိ၏နာရဖွမ်းမြင်သောသားကားအဟုဇံဟေဖာတေမနိဟာခရှတာရီဒီဟေလဖွမ်းမြင်သောသားကားဇေရက်ယေဇောဧတနံ ကောဇဒီကောဇသားကအာနုနှင့်ဇောဗေဒအစရှိသောဟာယုန်သားအဟာယေလအဆွေမျိုးဒီထိုအဆွေမျိုး၌ယာဘက်သည်ထူးဆန်းသောသူဖြစ်၏သူ၏အမိကငါသည်ပြင်းစွာသောဝေဒနာကိုခံ၍ဤသားကိုမြင်ရပြီဟုဆိုလျက်ယာဘက်အမည်ဖြင့်မှဲ့၏ ယာဘက်ကလည်းကိုရောသည်အကျွန်ုပ်ကို အစဉ်ကောင်းချီးပေး၍အကျွန်ုပ်နေရာကိုကျယ်ဝန်းစေတော်မူပါအကျွန်ုပ်သည်ဘေးဥပအနှောက်ယှက်နှင့်ကင်းလွတ်ပါမည်အကြောင်းလက်တော်သည်အကျွန်ုပ်ဘက်၌နေ၍ကွယ်ကာဆောင်မတော်မူပါဟုဤဒေလမျိုး၏ဖျားသခင်အားဆုတောင်းတက်၍တောင်းသောဆုကိုဖျားသခင် ပေးသနာတော်မူ၏အငယ်7မှ20ရှုအာမောင်ကာလက်သားကား မဟိယမဟိယသားဧရှတုံဒီဧရှတုံသားကဘဲရဖပါတာတေဟိနဒီတေဟိနသားကဣယနာဟဒီဤသူတို့သည် ရေခါအမျိုးသားဖြစ်ကြ၏ကေနသားကဩတန်ရေလနှင့်ဆရာယဒီဩတန်ရေလသားကဟာတနှင့်မောနောတေဒီမောနောတေသားကဩပရာဒီ စရာယတာကယောဘယောဘဤသားတို့သည်ဆရာသမားဖြစ်၍ဆရာသမားဂျိုင်း၌နေသောသူသည်ယေဖုန်နသားဖြစ်သောကာလက်ဤသားဣရုအေလာနာမတီအေလာတာကကေနတီယေဟလလေလတာကဇိဖဇိဖတီရိအာတရီလတီအေစီယတာကယေတာမေရက်အေဖာယာလုံတီမေရက်နှင့်ဆုံဖက်သော ဖာရောသမီးဘိတယာသည်မိရိရှမဲအေရှတမောအဖဣရှဘကိုဖွားမြင်၏မယားယေဟုဒိယသည်ဂေဒောအဖရေရက်စောကောအဖဟေဘာဇာနောအဖယေကုတေလကိုဖွားမြင်၏ယေဟုဒိယသည်နာဟံနှမဖြစ်၏နာဟံသည်ဂာမိရွာသားကိလမာခမျိုးသား ဧရှတမော၏အဖဖြစ်သည်။ရှိမုန်သားကအာမနုံ၊ရိန၊ဘင်ဟာနန်၊တိလုံသည်။ဣရှိသားကဇောဟက်၊ဘင်ဇောဟက်သည်။အငယ်27မှ43ယူဒသားဖြစ်သောရှေလ၏သားကလေကအဖဧရမယေရှအဖလာဒအစရှိသောပိတ်ချောကိုရက်တတ်သော အာရှဘအဆွေအမျိုးယောယကိန်အစရှိသောခောစေဘလူမောဘပြည်၌အစိုးရသောယောရှတာယတ်ယာရှုဘိလိန်ဒီထိုတို့ဆိုသောရှေးစကားဖြစ်၏ထိုသူတို့သည်အိုဒိန်သမားလေယာလုတ်သမားဖြစ်၍ရှင်မြင်းအနားမှနေလျက်အမှုတော်ကို ဆောင်ရွက်ရကြ၏ရှိမောင်သားကရေမွေလယာမိန်ယာရိတ်ဇေရ ရှောလဒီရှောလသားရှလုံရှလုံသားမိပတန်မိပတန်သားမိရှမမိရှမသားဟမွေလဟမွေလသားဇကုရဇကုရသားရှိမိဒီရှိမိဒီသား16ယောက်နှင့်သမီး6ယောက်တို့ကိုမြင်၏တို့ရတွင်သူ၏ညီကိုတို့၌သားမများရှိမောင်အမျိုးသားတို့သည်ယူဒအမျိုးသားကဲ့သို့ မပွားမများတတ်ရှိမောင်အမျိုးတို့သည်ဒါဝိမင်းကြီးလက်ထက်တိုင်အောင်ဘေရရှေဘမြို့မောလဒာမြို့ဟာဇယွာလမြို့ဘိလဟာမြို့အေးစင်မြို့တောလတ်မြို့ဘေသွေလမြို့ဟောမာမြို့ဇီကလတ်မြို့ဘဲမာကပုတ်မြို့ဟာဇုတ်တုတိမ်မြို့ဘဲဖိဖိမြို့ရှာရိမြို့တို့၌နေကြ၏ထိုမှတပါတောမြို့ဧတံအင်ရိမုံတောခင်ဧတာ ၊အာရှန်တည်းဟူသောမြို့ငါးမြို့နှင့်တကွပတ်လည်၌ရှိသောရွာအပေါင်းတို့ကိုဗာလမြို့တိုင်အောင်ပိုင်ကြ၏။ဤရွေ့ကား၊ရှိမောင်အမျိုးသားနေရာနှင့်ဆွေစဉ်မျိုးဆက်ဖြစ်သတည်း။မေရှောဗပ်၊ယာဗလက်၊အာမဇိသားယောရှ၊ယောလ၊အာသေလသားစရာယ၏သားယောရှိဘိ၏သားယေဟု၊ဧလျောနဲ၊ယာကောဘ၊ယေရောဟာယ၊အသာယ အဒရေလယေတိမေလဘေနီယံနှင့်တကွရှေမာယရှိမရိယေဒာယအလုံးရှိဖိတို့မှဆင်းသက်သောဇိဇဒီဟုသော နာမအားဖြင့်မှတ်သောသူတို့သည်အဆွေအမျိုးတကြီးဖြစ်၍သူတို့အမျိုးသည် အလွန်ပွားများသည်ထိုသူတို့သည်တိုးကျက်စားရာအရက်ကိုရှာ၍ဂျိုင်းအရှိပဲဂေဒေါမြို့ဝတိုင်အောင်တောသောအခါမြက်ပင်ပေါ်များ၍ကောင်းသောကျက်စားရာ ကျယ်ဝန်းငြိမ်ဝတ်သောအရက်ကိုတွေ့ကြ၏ရှေးကာလတွင်ဟာမမျိုးသားတို့သည်ထိုအရက်၌နေကြ၏အထက်ဆိုခဲ့ပြီးသောသူတို့သည်ယူဒရှင်မြေဟေဇကိလက်ထက်၌တွား၍တိုးချက်စားစရာကောင်းသောအရက်ကိုတွေ့သောကြောင့်အရက်သားနေရာရွာတို့ကိုလှုပ်ကြံ၍ရှင်းရှင်းဖြစ်စည်းပြီးမှယနေ့တိုင်အောင်နေကြ၏တဖန်ရှိမုံအမျိုးသားယောက်ျား900တို့သည်ဣရှိသား ဘိုပေလတိနာရိရှေဖာရတ်ဩဇေလနှင့်တကွဇိရတောင်တို့ခြီသွား၍အရင်လွတ်သောအာမလက်အမျိုးသားအကြံကျွင်းကိုလှုပ်ကြံ၍ထိုအရ၌ယနေ့တိုင်အောင် နေကြ၏